ဘုန်းကြီးတို့ပြိဿမင်္ဂလာတရားတော်တော့ကျေးနေမှာပါ38ပြမင်္ဂလာလေကျေးတယ်မဟုတ်လားကျေးရလားကျေးတယ်နော်အဲ့တော့အာရတိဝိရတိပါပါမစ္ဆပါဏာသတံယမောအပမဒောဇဓမ္မေသူဧတမင်္ဂလမௌတမံအဲ့ဒီမှာအာရတိဝိရတိပါပါဆိုတာဘာပြောတာလဲ မကောင်းမှုကိုပြုခြင်းမှာရှောင်ကျင်တာမလုပ်ပဲရှောင်ကျင်တာလားမပြောပဲရှောင်ကျင်တာလားမကြံမတွေးပဲရှောင်ကျင်တာလား gain ဘုန်းကြီးရွတ်ပြမယ်နော်နားထောင်ပြီလားငိုက်သလားသိကြတယ်နော်မင်္ဂလာတရားတော့နော် အာရတိဝိရတိပါပါဒုစရိုက်တရားအပြစ်များကိုဉာဏ်အားထင်သင်ကောင်းစွာမြင်၍စိတ်တွင်ပဲကွာကိုနှုတ်မှလည်းယံခါတစေမဖြစ်လေအောင်ကျင်းချောင်းရခြင်းသည်လေဥဒ္ဓမချမ်းသာဆောင်တလွန်ထူးမြတ်သည့် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်အာရတိဝိရတိပါပါဒုစရိုက်တရားအပြစ်များကိုညာအားထင်တင်ကောင်းစွာမြင်၍စိတ်တွင်ပေခွာကိုယ်နှုတ်မှာလည်းယံခတစ်စစ်မဖြစ်လေအောင်ကျင်းဆောင်ရခြင်းသည်လည်း ဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏နားလည်သလားရှိကတော့အာရတိသမကောင်းမှုကိုဝေးစွာရှောင်ကျင်ခြင်းသည်၎င်းဝိရတိသအထူးသဖြင့်ရှောင်ကျင်ခြင်းသည်၎င်းလို့အဲလို ပေးတယ်ပေါ့ကအမေမြန်မာပြန်နေအခုဘုန်းကြီးမြန်မာပြန်လာတာအာရတိဆိုတာစိတ်နဲ့ရှောင်တာမကောင်းမှုဒုစရိုက်ကိုပြုရင်ဖြင့်ဆိုကြဆင်းရဲကြရမှာပဲလို့ဒုစရိုက်ရဲ့အပြစ်ကိုမြင်တဲ့အတွက်စိတ်နဲ့တော့မကြံမတွေးတာဒုစရိုက်ဆိုတာအပြစ်ရှိတဲ့အလုပ်တွေပေါ့ တတ္တဝရဲ့တတ္တဖို့စိတ်နဲ့တောင်မှကြံမတွေ့ဘူးသူတော်ဘာပစ္စည်းမတရားယူဖို့စိတ်နဲ့တောင်မှကြံမတွေ့ဘူးသူများသားများပြင်မာဖို့စိတ်နဲ့တောင်မှကြံမတွေ့ဘူးရဲ့သစ္စာတောက်စားဖို့စိတ်နဲ့တောင်မှကြံမတွေ့ဘူးအဲ့ဒါအာရတိဝိရတိဆိုတာကကိုနှုတ်နဲ့ရှောင်ကျင်တာကိုကအပြစ်ကင်းတာအပြစ်မကင်းတာမလုပ်ဘူးနှုတ်ကအပြစ်မကင်းတာမပြောအပြစ်မကင်းတာမှန်မြတ်ဒုစရိုက်ကြီးပဲ ။ဒါကြောင့်ဒုစရိုက်တရားကိုကိုယ်နဲ့လည်းမပြုဘူးရှောင်ကျင်တယ်၊နှုတ်နဲ့လည်းမပြောဘူးရှောင်ကျင်တယ်။အဲ့ဒါဝိရတိ။စိတ်နဲ့တောင်မကြမ်းမသေးပဲရှောင်ကျင်တာကအာရတိ။အဲ့ဒါအဲ့ဒီဒေသနာတော်မှာဖွင့်ထားတဲ့အထကထာအဖွင့်အတိုင်းဘုန်းကြီးပြောပြတာအထကထာကရှင်းပြလာတာရှေးကမြန်မာပြန်ကတော့ အာဆိုတဲ့သကလုံးဝိဆိုတဲ့သကလုံးလေးကိုကြည့်ပြီးတော့ဒီအများချက်ချင်းသဘောပေါက်အောင်လို့ပါမန်ပြန်လိုက်တာနဲ့တူပါတယ်အာဆိုတာအဝေးကြီးဝိဆိုတာအထုကိုအာရတိအဝေးဝေဝေရှောင်းဝိရတိအထုရှောင်းလို့ဒီလိုပြောတာအဲတကယ်မြတ်စွာဘုရား အလိုတော်ကြီး အထကထာကဖွင့်ပြလာတာတော့ခုနကဘုန်းကြီးပြောတဲ့အတိုင်းပဲဘုန်းကြီးပြောတဲ့အတိုင်းပဲဆိုတော့ဘယ်လိုလဲအာရတိဆိုတာစိတ်နဲ့ရှောင်တာဝိရတိဆိုတာကိုယ်နှုတ်နဲ့ရှောင်တာဟုတ်ကဲ့လားဒီတော့စဉ်းစားကြည့်ပါစိတ်နဲ့မရှောင်မဲနဲ့ကိုယ်နှုတ်နဲ့ရှောင်မဲဆိုရင်အခါခတ်သိမ်းရှောင်လို့ရပါမ ဘာကြောင့်လဲဆိုတော့စိတ်ကရှိနေတယ်မဟုတ်လားအခါခါတိုင်းမရှောင်နိုင်ဘူးရတဲ့အခါရှိမယ်ရှောင်လို့မရတဲ့အခါရှိမယ်အဲစိတ်နဲ့ကလာရှောင်ထားလိုက်ပြီဆိုလို့ရှိရင်တော့ကိုနှုတ်နဲ့ပဲအခါပြုတ်ဘူးလေမပြုတော့ဘူးဟုတ်ကဲ့လားအာရတိဝိရတိပါပါဒုစရိုက်တရားအပြစ်များကို ညာအားထင်တင်ကောင်းစွာမြင်၍စိတ်တွင်ပဲခွာကိုနှုတ်မှလည်းရံကားတစ်စစ်မဖြစ်လေအောင်ကျင်းရှောင်ရခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်ဒုစရိုက်တရားစိတ်နဲ့လည်းရှောင်ပြီးကိုယ်နဲ့နှုတ်နဲ့လည်းရှောင်ပြီးဆိုလို့ရှိရင် ဒီပုဂ္ဂိုလ်ကောင်းတာတွေပဲသူစရိုက်တွေပဲပြုပြီဆိုတော့မကြီးပွားပြီဘူးလားကြီးပွားတာပေါ့ဒါကြောင့်ကြီးပွားချမ်းသာကြောင်းမင်္ဂလာပဲတိုင်းဘုန်းကြီးတို့တရိတာအဲ့ဒါလေးလိုက်ဆိုတာမှအငိုက်ပြေသွားဟုတ်ကဲ့လားအာရတိဝိရတိပါပါအာရတိဝိရတိပါပါဒုစရိုက်တရားဒုစရိုက်တရားအပြစ်များကိုအပြစ်များကိုညာ အားထင်တယ်ကောင်းစွာမြင်၍စိတ်တွင်ပဲခွာအဲ့ဒါအာရတိနော်ဒုစရိုက်တရားအပြင်းများကိုဉာဏ်အားထင်တယ်ကောင်းစွာမြင်၍စိတ်တွင်ပဲခွာစိတ် ကိုနှုတ်မှလည်းကိုနှုတ်မှလည်းယံခါတစိယံခါတစိမဖြစ်လေအောင်မဖြစ်လေအောင်ကျင်းရှောင်းရခြင်းသည်လေကျင်းရှောင်းရခြင်းသည်လေဩတ္တမချမ်းသာဆောင်တချမ်းသာဆောင်တလွန်ထူးမြတ်သည်လွန်ထူးမြတ်သည်မင်္ဂလာမင်္ဂလာဤဝါချမ်းသာကြောင့်ဤဝါချမ်း ကောင်းမြတ်သောမင်္ဂလာပါပေတည်းအာရတိဝိရတိပါပါဒုစရိုက်တရားအပြစ်များကိုဉာဏ်အားထင်တယ်ကောင်းစွာမြင်၍စိတ်တွင်ပဲခွာကိုနှုတ်မှလည်း ယံခာတစိယံခာတစိမဖြစ်လေအောင်မဖြစ်လေအောင်ရှင်းရှောင်းရခြင်းသည်လေရှင်းရှောင်းရခြင်းသည်လေဥဒ္ဓမံဥဒ္ဓမံသံသာဆောင်တသံသာဆောင်တလွန်ထူးမြတ်သည်လွန်ထူးမြတ်သည်မင်္ဂလာမင်္ဂလာဤဘွားချမ်းသာကြောင်းဤဘွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းကောင်းမြတ်သောမင်္ဂလာပါပေတည်း ဆိုကြည်ပါသာသနာ့ရှင်ရှင်ရှင်ပါ နောက်နှစ်ခါအာရတိ ဒုစရိုက်ကိုစိတ်နဲ့လည်းရှောင်တယ်ကိုယ်နှုတ်နဲ့လည်းရှောင်တယ်ဆိုရင်မင်္ဂလာမင်္ဂလာဆိုတာဘာအိဗယ်ရှိလဲကြီးပွားချမ်းသာကြောင်းတရားဟုတ်ကဲ့လားမင်္ဂလာဆိုတာဘာလဲကြီးပွားချမ်းသာကြောင်းဆိုကြတဲ့ကကုသိုလ်လားအကုသိုလ်လားကုသိုလ်ပေါ့မင်္ဂလာမှန်သမျှကုသိုလ်ကြီးပဲဟုတ်ကဲ့လား ဒီတော့ဒုစရိုက်တရားကိုစိတ်နဲ့တော်၎င်းကိုယ်နဲ့တော်၎င်းနှုတ်နဲ့တော်၎င်းတစ်ခုခုနဲ့မရှောင်မိပဲပြုမိမယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်မင်္ဂလာဖြစ်မလားအမင်္ဂလာဖြစ်မလားအမင်္ဂလာဆိုတော့ကြီးပွားချမ်းသာကြောင်းလားဆုံးယုတ်ဆင်းရဲကြောင်းလားဆုံးယုတ်ဆင်းရဲကြောင်းမသေးကြဘူးလားသိကြပါ မြတ်စွာဘုရားဟောလို့ဆောက်ရုပ်ရတာလားအကြောင်းအကျိုးသဘာဝအလျော်စွာဆောက်ရုပ်ရတာလားအဲအကြောင်းအကျိုးသဘာဝအလျော်စွာဆောက်ရတာမြတ်စွာဘုရားအနေနဲ့ဘယ်ဟာဖြင့်အပြစ်ရှိစေဘယ်ဟာဖြင့်အပြစ်မရှိစေနဲ့လို့အမိန့်ပေးနိုင်တဲ့စွန့်ရင်တတ်ဒီမြတ်စွာဘုရားမှာမရှိဘူး င်းရဲစေတဲ့သဘာဝကိုမြတ်စွာဘုရားချမ်းသာစေအောင်လုပ်မပေးနိုင်ချမ်းသာစေတဲ့သဘာဝကိုမြတ်စွာဘုရားကဆင်းရဲစေအောင်လုပ်မပေးနိုင်မြတ်စွာဘုရားကအဲ့ဒီသဘာဝတွေရဲ့ဖြစ်တတ်တဲ့သဘောကိုမသိတဲ့ပုဂ္ဂိုလ်များသိရအောင်ဟောကြားပေါ်ပြဆိုဆုံးမှဒါမြတ်စွာဘုရားရဲ့တာဝန်ပဲအဲ့ဒါလောက်ပဲဒီတော့ပြောချင်တာကခုနက မကောင်းမှုသမျှမပြုလို့ချင်းကောင်းမှုသမျှပြည့်စုံအောင်အထုတ်ခြင်းမိမိစိတ်ကိုဖြူစရာမထားခြင်းဒီချက်သုံးပါးမှာဒီချက်သုံးချက်မှာမကောင်းမှုလုပ်ရင်ဆိုကြစင်ရကြရမှသိကြတယ်ကောင်းမှုလုပ်ရင်ကောင်းကျိုးချမ်းသာရမှသိကြတယ်သိတယ်သို့တော်လည်းလောကကြီးကလောဘဒေါသမောဟတွေဥသိနေတဲ့လောကကြီးဖြစ်နေတော့တတ္တဝရရဲ့တတ္တဝရရဲ့တဏ္ဍာမှာလောဘဒေါသအစရှိတဲ့ အကုသိုလ်စိတ်ဆင်းရဲစိတ်ကိလေသာစိတ်တွေဒါတွေကပဲများနေတော့ဒါဖြင့်အပြစ်ရှိတယ်ရှောင်မပဲလို့သို့တော်လည်းပဲတခါတရံမရှောင်နိုင်ပဲပြုမိတာပြောမိတာကြက်တွေးမိတာမရှိတတ်ဘူးလားရှိတတ်တယ်အဲဒါလို့ပြုမိပြောမိကြက်တွေးမိတာဘာကြောင့်လဲဆိုတော့မိမိရဲ့စိတ်အရင်းခံနဲ့မှလောဘဒေါသမောဟ မာနဒီတရားတွေရှိနေလို့မဟုတ်လားအဲ့ဒီတရားတွေဟာညင်မဲတဲ့တရားတွေလားဖြူစင်တဲ့တရားတွေလားညင်မဲတဲ့တရားတွေဒီတော့အဲ့ဒီတရားတွေမရှိဘဲနဲ့စိတ်ထဲမှာဖြူစင်တဲ့ကုသိုလ်စိတ်ကောင်းတဲ့စိတ်အပြည့်ကင်းတဲ့စိတ်ကလေးတွေကြီးဖြစ်နေမယ်ဆိုရင်တော့ခါစောသောကပြောသလိုဒုတိယပြုဖို့ပြောဖို့ရှောင်ဖို့ရမလွယ်ဘူးလား လွဲတယ်ဟုတ်ကဲ့လားလွဲရုံမကဘူးသူ့အလိုလိုရှောင်ပြီးသားကို ဖြစ်နေတဲ့အထူးကြောင့်ညာဆိုင်အထုံးနေကြမလို့တော့ဒီတော့ပြောချင်တာကအဲ့ဒီစိတ်ကလေးဖြူစင်မှသာလဲဒုစရိုက်တရားတွေကို မကောင်းတာတွေကိုမပြုမိအောင်ရှောင်နိုင်မယ်ကောင်းတာတွေကိုပဲပြုမိမယ်အပြစ်မကင်းတာတွေမပြုမိအောင်ရှောင်ရှောင်နိုင်မယ်အပြစ်ကင်းတာတွေကိုပဲပြုမိမယ် ဒီလိုမဟုတ်လားအဲ့ဒါအပြစ်မကင်းတာကြောင့်ပြီးအပြစ်မင်းရဲ့အပြစ်ကင်းတာပြုမိဖို့ရာအတွက်အခြေခံကစိတ်ဓာတ်ဖြူစင်မှုမလိုဘူးလားဟုတ်ကဲ့လားစိတ်ဓာတ်ဖြူစင်မှုလိုတယ်စိတ်ကောင်းရှိဖို့လိုတယ်စိတ်ဓာတ်ဖြူနေဆိုတာစိတ်ကောင်းထားဖို့ပဲပေါ့လားအဲစိတ်ကောင်းမရှိသမျှတော့လောဘဒေါသမောဟတွေကရှိနေတာပဲရှိနေလို့လဲစိတ်ကောင်းမရှိတာပဲအဲဒါစိတ်ကောင်း ကြည်အောင်ဝဲမြူနိုင်လို့မလို့လေ့ကျင့်နိုင်လို့စိတ်ကောင်းရှိလာပြီဖြစ်စဉ်နဲ့စိတ်တွေရှိလာပြီဆိုလို့ရှိရင်တော့ခုနမြတ်စွာဘုရားကအပြစ်ရှိတယ်မလုံနဲ့ဆိုတဲ့မကောင်းမှုလည်းမလုံပဲရှောင်လို့ရတယ်အပြစ်မရှိဘူးပြုလို့ကောင်းကျိုးချမ်းသာရမယ်ဆိုတဲ့ကုသိုလ်ကိုလည်းပြုလုပ်နိုင်မယ်ဒီလိုမဟုတ်လားအဲ့တော့အခြေခံအားဖြင့်ဘာလိုအပ်တယ်လဲစိတ်ကောင်းရှိဖို့လိုအပ်တယ်ဟုတ်ကဲ့လား အဲ့ဒီစိတ်ကောင်းရှိဖို့ဆိုတာတူတူငါငါတာမန်လူမှလိုအပ်တာတဲ့လူတစုကိုဥဆောင်တဲ့ပုဂ္ဂိုလ်ရရတစ်ခုကိုဥဆောင်တဲ့ပုဂ္ဂိုလ်မြို့နယ်တစ်ခုကိုဥဆောင်တဲ့ပုဂ္ဂိုလ်တိုင်းပြည်နယ်တစ်ခုကိုဥဆောင်တဲ့ပုဂ္ဂိုလ်တိုင်းပြည်တစ်ခုကိုဥဆောင်တဲ့ပုဂ္ဂိုလ်အဲ့ဒါလိုဥဆောင်တဲ့ပုဂ္ဂိုလ်မှာစိတ်ကောင်းရှိဖို့ပိုအရေးမကြီးဘူးလားကြီးပါဘူး ဟုတ်ကဲ့လားဥဆောင်တဲ့ပုဂ္ဂိုလ်စိတ်ကောင်းမရှိဘူးဆိုလို့ရှိရင်တော့သူ့နောက်လိုက်မှန်သမျှဟာဘာဖြစ်မလဲအဲဆင်းရဲကြပါကြီးပဲမဟုတ်ပေဘူးလားဆင်းရဲကြပါကြီးပဲဥဆောင်တဲ့လူစိတ်ကောင်းမရှိတဲ့အတိုင်းစိတ်ကောင်းမရှိတဲ့အတိုင်းရှောက်လိုက်လှုပ်ပြီးလှုပ်ပြီးဆိုလို့ရှိရင်တော့နောက်လိုက်တွေဟာဆင်းရဲကြမယ်တခါ သူ့ကိုအတုယူပြီးတော့နောက်လိုက်သေးရလဲစိတ်ကောင်းမရှိတဲ့လူတွေပဲဖြစ်မလာနိုင်ဘူးလားအဲ့ဒါဒိဋ္ဌာနုဂတိကခေါ်တယ်ရှေ့ကသွားတဲ့အတိုင်းနောက်ကလိုက်တာကျမ်းဂန်မှာတော့ဘယ်လိုဆိုသလဲဆိုတော့ရှေ့ဆောင်နွားလာဖြောင်းဖြောင်းသွားတော့နောက်နွားတစ်တိုက်ဖြောင်းဖြောင်းလိုက်ရှေ့ဆောင်နွားလာကောက်ကောက်သွားတော့နောက်နွားတစ်တိုက်ကောက်ကောက်လိုက်ရှေ့ကလူက စံပြအနေနဲ့စိတ်ကောင်းနှလုံးကောင်းထားပြလို့ရှိရင်သူ့နောက်လိုက်တွေကလည်းစိတ်ကောင်းနှလုံးကောင်းတွေပဲထားကြတော့မယ်မဟုတ်ပေဘူးလားအတူယူတာရောကုသတာရောတခါရှိတဲ့လူကစံပြမယ်လူကစိတ်ကောင်းနှလုံးကောင်းမထားဘဲနဲ့စိတ်ယုတ်စိတ်ဆိုးတွေထားလို့ရှိရင်သူ့နောက်လိုက်တဲ့လူကရောစိတ်ယုတ်စိတ်ဆိုးတွေထားပြီဆိုလို့ရှိရင်တော့အဲ့ဒီအတိုင်းအဝါဘာဖြစ်မလဲ ဆင်းရဲပြီးရဲ့ဆင်းရဲရင်ဆင်းရဲပြီးရင်ဆင်းရဲရင်ဆင်းရဲတွင်ကကိုမတက်နိုင်တော့ဘူးဒါကြောင့်အခုဒီမှာဘုန်းကြီးတို့ဒီမှာဆိုလို့ရှိရင်စစ်တက်ကတူဆိုတော့ဘိုးလောင်းနေပေါ့လားဘိုးလောင်းနေဆိုတဲ့ကသူသက်ဆိုင်ရာလူစုကိုသူအုပ်ချုပ်ရတော့မှာမဟုတ်ဘူးလားအုပ်ချုပ်ရတော့မှာပဲ သူသက်ဆိုင်ရာလူစုကိုအုပ်ချုပ်ရတယ်အုပ်ချုပ်ရတော့အဲ့ဒီအုပ်ချုပ်ရမယ်ပုံကိုဖြစ်တဲ့ဘိုးလောင်းတွေဟာစိတ်ကောင်းရှိရင်ဖြင့်သူ့နောက်လိုက်နေနဲ့တကွာအတိုင်းပြီးပါစိတ်မချမ်းသာနိုင်ဘူးလားချမ်းသာနိုင်တယ်ဆင်းရဲပါမလားဆင်းရဲဘူးအဲသူကစိတ်ဆိုးစရုပ်ရှိပြီဆိုလို့ရှိရင်တော့နောက်လိုက်တွေလည်းဆင်းရဲမယ်တိုင်းပြည်လည်းဆင်းရဲမယ် မသေးကြဘူးလားအဲ့ဒါကြောင့်စိတ်ကောင်းရှိဖို့လိုတယ်သူတုဒ္ဒသံသူနိဗ္ဗူဏယထာကာမနိပါတိနာစိတ်တံရခေထမေတ္တာဝီစိတ်တံဂုဏဒုက္ခဝဟံသူတုဒ္ဒသံအမတံမြင်နိုင်ခဲ့သောသူနိဗ္ဗူဏအမတံသိမ့်မွေ့သော ယထကာမနိဗ္ဗာတိနံသူကြလွန်ရာအာယုန်၌ကြတတ်သောစိတ်တံစိတ်ကိုမေတ္တာဝိပညာရှိသည့်ရခေထစောင့်စည်းထိန်စောင့်ရှောက်ထိန်သိမ်းရာ၏ဂုတ်တံစောင့်ရှောက်၍လုံခြုံကြည့်သောစိတ်တံစိတ်သည်ဒုက္ခဝဟနိဗ္ဗာန်တိုင်အောင်ချမ်းသာကိုဆောင်တတ်၏ စိတ်ရဲ့သဘောဟာဉာဏ်နဲ့အမှန်တန်သိမြင်မှုခဲရင်းနဲ့ဘာကြောင့်လဲဆိုတိမ်မွေလွန်းလို့စိတ်ဟာအဲ့ဒီစိတ်ဟာသူသွားခြင်းဟာအာယုံသွားတတ်တယ်တဲ့ကိုသွားစေခြင်းနဲ့အာယုံကိုသူမသွားဘူးဆိုလိုတာကလောဘဖြစ်เสียအာယုံဒီကိုကမသွားစေခြင်းဘူးဒါပေမဲ့စိတ်ကလောဘဖြစ်เสียအာယုံပဲသွားတယ်သွားပြီးလောဘတွေပဲဖြစ်နေ ဒေါသဖြစ်စရာအာယုံစီကိုကမသွားစေခြင်းဘူးစိတ်ကဒေါသဖြစ်စရာအာယုံနဲ့ပဲသွားသွားတွေ့မျက်စိနဲ့မြင်နားနဲ့ကြားပြီးမတွေ့ရလည်းပဲစိတ်နဲ့ပဲတွေးပြီးတော့ဒေါသဖြစ်စရာအာယုံတွေ့နေတယ်အဲတွေ့နေပြီဆိုဒေါသပဲဖြစ်နေကိုကအဲ့ဒါလိုဖြစ်စေခြင်းလားဆိုတော့မဖြစ်စေခြင်းမဖြစ်စေခြင်းမယ်မယ်လို့သူ့ကိုတားလို့ရသလားဆိုတော့မရဘူးဒါကြောင့် ယထာကာမနိပါတိနံသူကြခြင်းရာအာယုန်၌ကြတတ်သောစိတ်တံစိတ်ကိုမေတ္တာဝီပညာရှိပြီးရခေထာစောင့်ကြောက်ထိမ့်သိမ့်ရာ၏စိတ်ကိုစောင့်ကြောက်ထိမ့်သိမ့်တယ်ဆိုတာကုသိုလ်တရားနဲ့ထိမ့်သိမ့်ရမလားအကုသိုလ်တရားနဲ့ထိမ့်သိမ့်ရမလားကုသိုလ်တရားနဲ့ထိမ့်သိမ့်မှရတာပေါ့မဟုတ်လား ဂုတ်တံစောင့်ရှောက်၍လုံခြုံပြီးသောစိတ်တံစိတ်တိဒုက္ခဝဟနိဗ္ဗာန်တိုင်အောင်ချမ်းသာကိုဆောင်တတ်၏မြင်နိုင်ခဲ့စွာသိမ့်မွေ့လှ၍သူကြလိုရာကြတတ်ပါသည်ပမာမြောင်နိုင်စိတ်စဉ်ရိုင်းကိုထူတိုင်းဖြေချွတ်ထင်တိုင်းလွတ်၍မကုမထိန်ညွတ်တိုင်းရင်ကအေငိမ်ချမ်းသာမရပါပဲ။ ပူဇာဆင်ကဲလွန်ဆင်းရဲပြီးမိုင်မဲသူတို့လမ်းဖြစ်သည်စိတ်ဆိုတာရေနဲ့တူတယ်ရေမြမြေပေါ်လောင်းချလိုက်လို့ရှိရင်နှိမ့်တယ်ပဲစီးသွားတယ်ဟုတ်တယ်မဟုတ်လားစိတ်ကိုတတိပညာနဲ့မကုတ်မထိန်မဲ့သူ့အတိုင်းလွတ်ထားလိုက်လို့ရှိရဲ့အဲ့ဒီစိတ်ဟာကုသိုလ်ပဲသွားမလားအကုသိုလ်ပဲသွားလား အေးလောကကြီးကအကုသိုလ်အားများတဲ့လောကကိုမဟုတ်ဘူးလားအဲ့တော့အကုသိုလ်ပဲပြည့်သွားတာပဲရေကိုအောက်စီးနေတဲ့ရေကိုအထက်ပြန်စီးစေရင်တော့ဘာလုပ်ရတမန်တုတ်ရတယ်ဆယ်ဆယ်ရတယ်မဟုတ်လားရှေ့ကအတားစီးလုပ်ပြရတယ်မဟုတ်လားရှေ့ကအတားစီးလုပ်ပြီးတော့အောက်ဆက်ပြီးစီးသေးလား မစည်းဘူးအထက်ပြန်စည်းမသွားဘူးလားအဲ့ဒါလိုပဲစိတ်ကိုလည်းဒီတိုင်းလွတ်ထားလို့ရှိရင်တော့အောက်ဘက်ခေါ်တဲ့ကုအကုသိုလ်ဘက်ပဲစီးသွားတာပဲဒါကြောင့်ခုတိုင်းသူ့အတိုင်းလွတ်မထားပဲနဲ့အဲ့ဒီစိတ်ကိုတတိပညာနဲ့တားဆီးပြီးတော့ထိတ်ကွပေးရမယ်တတိနဲ့တားဆီးပညာအမျောအမြင်ဆင်ញညာနဲ့တားဆီး အောင်မသွားအောင်အကုသိုလ်မဖြစ်အောင်အဲဒါလို့ဆိုလို့ရှိရင်အကုသိုလ်မဖြစ်တော့ဘဲနဲ့ကုသိုလ်ပဲဖြစ်တော့အထက်ပြန်ပြီးတော့ဆန်တက်မလာဘူးလားဆန်တက်လာတယ်ဆင်ရိုင်းမြယင်ပါစေခြင်းတဲ့အခါကျတော့သူ့တိုင်းလွတ်ထားလိုက်ပြီဆိုလို့ရှိရင်ရိုင်းတဲ့ဆင်ဟာထေရသွားပြီးတော့ဟိုလူထိုဒီလူထိုဟိုနင်းစီနင်းဟိုဟာဖြည့်စည်တာဖြည့်စည်နဲ့ရှောက်ဖြည့်စည်ရပါ အဲ့တော့အဲ့ဒါလိုမဖြစ်သေးအောင်ဒီဆင်ရိုင်းကိုထူးနဲ့တုတ်ထားလိုက်မယ်ထူးတုတ်တယ်ဆိုတာဘာပြောတာလဲခြေတော့ကိုတန်ညိုးနဲ့ခြီးထားတာတန်ညိုးကိုထူးခေါ်တယ်မဟုတ်လားဟုတ်ကဲ့လားခြေတော့ကိုတန်ညိုးနဲ့ခြီးတော့သူသွားကျင်ရသွားနိုင်သေးလားသွားနိုင်တော့ဘူးချွန်းဆိုတဲ့ဉာဏ်ပညာနဲ့ဉာဏ်ပညာ အဲချွန်းတဲ့ခါအုပ်ပြီညာဘက်သွားခြင်းရင်ညာဘက်သွားအောင်ချွန်းတဲ့ချိတ်ပြီးလိုက်ဘယ်ဘက်သွားခြင်းရင်ဘယ်ဘက်သွားအောင်ချွန်းတဲ့ချိတ်ပြီးလိုက်ဝတ်စီခြင်းဝတ်အောင်ချွန်းတဲ့ချိတ်ပြီးလိုက်ဒီလိုမဟုတ်လားချွန်းကလေမှာပဲ့တယ်မတူဘူးလားတူတယ်ဒီတော့လူမှလည်းပဲကိုယ်စိတ်ကိုထူးတုပ်ရမယ်ချွန်းအုပ်ရမယ် ထုတုဆိုတာဘာပြောတာသတိနဲ့ထိပ်ပြရမယ်ဟုတ်တယ်မဟုတ်လားသတိရှိရမယ်ငါငါဖြစ်ငါစိတ်ထဲဖြစ်မကောင်းတဲ့စိတ်တွေဖြစ်နေပြီသတိရှိရငါဖြစ်မကောင်းတဲ့အပြောသူတို့ကနဲ့ချိခိုက်နေတဲ့အပြောပြောတော့မှာပဲသတိရှိစေရသူတို့ကထိခိုက်နေတာပြင်မဲ့လို့ငါလှုပ်တော့မှာပဲသတိရှိစေရသတိရှိပြီဆိုရင်အဲ့ဒီသတိနဲ့တားထားလိုက်မပြောနဲ့မလှုပ်နဲ့မတား မကြံတွေးနဲ့တတိယတာတာနေအောင်ပေါ့ရှေ့ကတတိလေးပါပါလာလို့ရှိရင်ယုတ်နဲ့ယုတ်နဲ့ပြောပြပါမပြောပြဘူးစုခနဲ့စုခနဲ့လုပ်ပြပါမလုပ်ပြဘူးမဟုတ်လားအဲ့ဒီတော့တတိကဆင်ကိုထူးတုတ်တာလည်းမတူဘူးလားအဲတတိနဲ့ကိုယ်စိတ်ကိုထူးတုတ်တာ ပန်းပစင်ဆင်ញင်ညာနဲ့ဆင်ញင်ညာဆိုတဲ့ချွန်းနဲ့အုပ်ပြောပြီးတော့မဲ့ဆိုအိမ်ကပြောတော့မှာပဲဒုက္ခအဲ့ဒါနဲ့မဖြစ်သေးပါဘူးပြောလို့မဖြစ်သေးပါဘူးဆိုသတိနဲ့တားထားတယ်တားထားတယ်အေးဒီလိုပြောလိုက်ခြင်းကြောင့်သူ့လည်းထိပါနေတာသွားလိမ့်မယ်ငါလည်းဒေါသမမနာတွေဖြစ်လို့ဘုလို့ဆင်းရဲတယ် နောက်ကြတော့လည်းငါ့ပေါ်လည်းသူတို့ကမုန်းကြအောင်ပဲအဲ့တော့ဒီလိုပြောလို့တော်ပါဘူးဟောအဲ့ဒါစင်ញဉဏ်နဲ့ကိုယ့်ရဲ့နှုတ်ကိုထိမ့်လိုက်တာမဟုတ်လားဟုတ်ကဲ့လားအဲ့တော့စင်ញဉဏ်ဒီဥသောချွန်းနဲ့ထိမ့်အုပ်လိုက်တယ်တတိဒီဥသောထူးနဲ့တုပ်လိုက်တယ်ဒီတော့မကောင်းတာအပြစ်မကျင်တာပြောပြသေးလားမပြောပြတော့ဘူး အဲဟိုလက်တွေ့တစ်ခုပြောရအောင်မနေ့ကတခါကြီးတို့ဒီဟာကျောင်းကြီးပူချုပ်ကြည့်မယ်ပူချုပ်တယ်သူပဲပြောတယ်အဲ့ဒါတဲ့မနေ့ကအတွင်းမှုတည်းပူချုပ်ကြည့်လာတဲ့အခါကျတော့တချို့ပုဂ္ဂိုလ်တွေကခိုင်းထားတာခိုင်းတဲ့အတိုင်းခြေပြင်အောင်သူတို့မလုပ်ကြဘူးတဲ့တပီတော့စိတ်ဆူးလိုက်တာစိတ်ဆူးတော့ ဒီဒီလူတွေတော့တော်တော်ကိုပက်ပက်ဆက်ဆက်ပြောမှပဲသူနောင်ကျင်မှာပဲလို့စိတ်ကအောင်းမေ့ပြီးတော့စိတ်ကလည်းဆိုးနေတော့ပက်ပက်ဆက်ဆက်ပြောလို့ရအဲစိတ်แท้ဖြစ်နေတယ်ဒါပေမဲ့လို့ညတာကြတော့တရားနာတာကိုဇေယျကြောက်ပါတရားနာတော့ဘုန်းကြီးကမေတ္တာဘာဝနာအကြောင်းဟောတယ်ဟောတော့ဒီနေ့မနေ့အဲသူသူ့လူတွေတွေ့တဲ့အခါကျတော့ အဲ့ဒီဟောပြီးကြတဲ့ကသူစိတ်ထဲပြေးသွားတယ်ဖြစ်ပါဘူးအဲ့ဒါကဒေါသအပြောက်ကြောက်ပြောနေသူတို့လည်းစိတ်ဆင်းရဲနေတယ်ငါလည်းစိတ်ဆင်းရဲတာပဲဒါအကျိုးကြောင့်ပြောပြလို့ရှိရင်ပြီးတာပဲဆိုပြီးတော့မနေ့ကတော့မဆူတော့ဘူးပဲမဆူပဲနဲ့အကျိုးကြောင့်ပဲအကျိုးစိတ်ကြောင့်ပဲသူပြောတယ်တဲ့ပြောတဲ့အတွက်သူ့မှာအကျိုးရတယ်လေဘာအကျိုးလဲဆိုတော့စိတ်ချမ်းသာခြင်းအကျိုးပဲအဲ့လက်တွေ့ ဟိုသူလျှောက်ချင်တာတော့တခြားမဟုတ်ပါဘူးတရားနာတာသူ့မှာအကျိုးရှိတယ်ဆိုတာအဲ့ဒါသူလျှောက်ချင်တာအကျိုးရှိတယ်ဆိုတာလျှောက်ချင်တာဒီတော့အဲ့ဒီမှာကြည့်လေအဲ့ဒါသူလည်းပဲပြောချင်တဲ့စိတ်ကိုတတိထူးနဲ့တုတ်ထားလိုက်တာဟုတ်လားမပြောဘူးပြီးတော့မှစင်ញညာနဲ့ပြောရင်မဖြစ်ပါဘူးသူစိတ်ချင်းရဲ့ကိုစိတ်ချင်းရဲ့ဖြစ်လိမ့်မယ်မေတ္တာထားပြောတာပဲနှစ်ယောက်တစ်ယောက်လုံးလည်းအကျိုးများပါတယ်လို့ဆင်ញင်လိုက်တာ ချွန်းနဲ့အုပ်တာမဟုတ်ဘူးလား ဟုတ်ကဲ့လားမကောင်းဘူးလားအဲ့ဒါပြောတာမေတ္တာဝီအမျောအမြင်ပညာရှိသောပုဂ္ဂိုလ်သည်စိတ်တံစိတ်ကိုရခေထားစောင့်ရှောက်ထိမ့်သိမ်းရ၏ဆိုတာထူးနဲ့တုပ်ပြီးချွန်းနဲ့အုပ်ပါပြောတာထူးဆိုတာပါတော့တတိချွန်းဆိုတာချွန်းဆိုတာသင်ញံမျောမြင်ပညာနော်ဒါကြောင့် မြင်နိုင်တဲ့စွာသိမ်မွေးလာ၍သူကြလိုရာကြတတ်ပါသည်ပမာမြောင်၌စိတ်စဉ်ရိုင်းကိုချင်းနိုင်ဉာဏ်ရှင်သံပဇင်းနှင့်အစဉ်ချောအုပ်တတိချုပ်၍မလှုပ်မရိုင်ကောင်းစွာနိုင်သောဖွန့်ခိုင်ဖြိုးဖြိုးချမ်းသာတို့သည်ကောင်းကျိုးကျွယ်လိမ့်မည်သာကို ဘောပါလားဟုတ်ပါဘူးအဲမြတ်စွာဘုရားတရားတော်တွေကအဲ့ဒါလိုကောင်းတာအဲ့လိုကောင်းတဲ့တရားတော်တွေမှာမလေ့လာဘူးဆိုလို့ရှိရင်အသိအမြင်မျောမြင်ပညာတိုးပါမလားမတိုးဘူးမတိုးဘူးဆိုလို့ရှိရင်လောကထဲမှာဘာနဲ့တူတယ်လဲဆိုတော့ကျွဲကန်းကြီးတော်တဲ့သွားတယ်လို့ပဲဝနေအန္တမဟိလောပါ ပြီးရင်တော့သူတစ်ပင်လည်းတိုက်မိမှာပဲ၆ထက်လည်းကြာမှာပဲတောင်ဘူးလည်းတိုးမိမှာပဲမဟုတ်ဘူးလားအဲ့ဒါကြောင့်ကျွဲကန်းနဲ့မတူအောင်အသိပညာတိုးအောင်လေ့ကျင့်ပါတဲ့အဲ့လိုလေ့ကျင့်ရင်ကြီးပွားချမ်းသာကြောင်းလားဆုပ်ယုပ်ဆင်းရဲကြောင်းလားသိကြလားသိကြပါဘူး ဘုန်းကြီးတို့တရားမြတ်စွာဘုရားတရားတော်ဟာအင်မတန်ပြည့်စုံတယ်လောကီနေထိုင်ရေးပြောဆိုရေးစီးပွားရှာရေးအတွက်ရော လောကုတ္တရာမညာပညာနဲ့နိဗ္ဗာန်ရရေးအတွက်ရောအမနာကိုပြည့်စုံတယ်အဲ့ဒါသေးသေးချာချာလေ့လာလေသေးသေးချာချာသိနေပဲအခုဘုန်းကြီးပြောတယ်အသိပညာတိုးအောင်လေ့လာတယ်ဆိုလို့ရှိရင်ကြီးပွားချမ်းသာတယ်မလေ့လာဘူးဆိုရင်တော့ ဘာမှမသိတဲ့အတွက်ကျွဲကလိုပဲဖြစ်တော့ဆင်းရဲတယ်ဒါလည်းမင်္ဂလာတရားထဲမှာပါတယ်လေဘာဝသစ္စင်စသိပ္ပင်စဝိနယောစဥဒိဋ္ဌိတော သူဘာတိတာစယာဝါစာဧတံမင်္ဂလမုဒ္ဓမံဟုတ်ကဲ့လားဒေဝတေတိလိုရေဖြင့်မေးလျှောက်ခါသည်ဥနတာ ဘာဟုတ်သည်စင်စလောကုတ်လောကီနလီတို့ဘွာအကျိုးများသည့်တရားကြံကံအတန်တန်ကိုသင်အံကြံကြည့်ပညာပြည့်၍ဘောဓုတစီခြင်းသည်လေဥတ္တမချမ်းသာဆောင်တတ်လွန်ထူးမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေတည်း အဲ့ဒါလေးလဲလိုက်ဆိုကြည့်ပါဘာဟုတ်သစ္စင်္စဘာဟုတ်သစ္စင်္စလောကုတ်လောကီလောကုတ်လောကီနလီတိုးဘွာနလီတိုးဘွာအကျိုးများသည်အကျိုးများသည်တရားကျမ်းကံတရားကျမ်းကံအတန်တန်ဟော ကြံကြည်ပညာပြည့်၍ဘဟုတုတရှိခြင်းသည်လေဥဒ္ဓမသံသာဆောင်တလွန်ထူးမြတ်သည်မင်္ဂလာဇီဝချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းကောင်းမြတ်သောမင်္ဂလာပါပေတည်း ပါဟုသစ္စေသပါဟုသစ္စေသလောကုတ်လောကီလောကုတ်လောကီနလီတိုးဘွားနလီတိုးဘွားအကျိုးများသည်အကျိုးများသည်တရားကျမ်းကံတရားကျမ်းကံအတန်တန်ကိုအတန်တန်ကိုသေအံကြံကြည်သေအံကြံကြည်ပညာပြည့်၍ပညာပြည့်၍ဘဟုတ္တရှိခြင်းသည်လေဘဟုတ္တရှိ ဥဒ္ဓမသန္တာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း မရှိဘူးဆိုရင်ဆုံးယုတ်ဆင်းရဲကြောင်းပဲပြီးတော့ရှိရမယ်ဘဟုတုတ္တကလည်းပဲအပြစ်ကင်းတဲ့လောကီဘဟုတုတ္တလောကုတ္တရာဘဟုတုတ္တဟုတ်တယ်မဟုတ်လားအဲ့ဒါတွေရှိရမယ်ဓမ္မမိမိစိတ်မိမိကိုယ်မိမိနှုတ်ကိုပညာတည်းဟူသောချွန်းနဲ့အုပ်နိုင်မှာမဟုတ်လားဟုတ်ကလား gain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 ဂိုင်းလိုက်ဆိုရင်ရမလားရမလားရပါတယ်နော်ငါရအောင်ဆိုမယ်လို့သာစိတ်ကထားရပေါ်တာပဲနော်ဒီလိုမဟုတ်ဘဲနဲ့အမှတ်တမဲ့ဆိုရင်တော့လေမရဘူးပေါ့ဂိုင်းလိုက်ဆိုမြင်နိုင်ခဲ့စွာမြင်နိုင်ခဲ့စွာသိမ်မွေ့လာ၍သိမ်မွေ့လာ၍ လူကြလိုရာလူကြလိုရာကြတတ်ပါသည်ကြတတ်ပါသည်ဗမာမြောင်၌ဗမာမြောင်၌စိတ်စဉ်ရိုင်းကိုစိတ်စဉ်ရိုင်းကိုရှင်နိုင်ညာရှင်ရှင်နိုင်ညာရှင်သံပဇင်းနှင့်သံပဇင်းနှင့်အစဉ်ချုံးအုပ်အစဉ် tết đi châu duy mình lâu mới dai con doan này đó con khai phiêu biểu chan là đô đi con chưa chuỗi lấy bị đà cụ miền này ghé doa tây mới là duy từ cha lũ ယာလူကြလူယာယတပါတိယတပါတိပမာမြောင်၌ပမာမြောင်၌စိတ်စဉ်ရိုင်းကိုစိတ်စဉ်ရိုင်းကိုရှင်းနိုင်ညာရှင်ရှင်းနိုင်ညာရှင်သံပဇင်နှင့်သံပဇင်နှင့်အစဉ်ချောအုပ်အစဉ်ချောအုပ်တတိချုပ်၍တတိချုပ်၍မလောက်မရိုင်မလောက်မရိုင်ကောင်းစွာနိုင်သောကောင်းစွာနိုင်သောဖွင့်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 စိတ်ကိုပြုပြင်ပြီးတော့ထိန်းကွပ်ပြီးတတိတံပတိညာနဲ့ရှင်ပြီးတော့ဆုံးမတဲ့ပုဂ္ဂိုလ်ချမ်းသာတယ်ဒီလိုမဟုတ်ဘဲနဲ့အဲ့ဒါရဲ့ပြောင်းမြန်စိတ်ကိုဆုံးမရမှလည်းမသိပြုပြင်ရမှလည်းမသိကိုယ်ရထိန်းရမှလည်းမသိချုပ်တီးရမှလည်းမသိပညာအမျိုးအမြင်နဲ့ပဲ့ကင်ပေးရမှလည်းမသိလို့စိတ်ကိုဒီတိုင်းလွတ်ထားလိုက်ပြီဆိုရင်တော့ ဘာဖြစ်မလဲဆင်းရဲများမလားချမ်းသာများမလားဒါလည်းများမှာပဲမသိကြဘူးလားကိုကိုနောက်ကဖြစ်ခဲ့ပြုခဲ့လုပ်ခဲ့တာတွေပြန်စဉ်းစားကြည့်ပါအဲ့ဒီဟာတွေတွေ့လိမ့်မယ်စိတ်လိုက်မှန်ပါလို့လို့ဒုက္ခရောက်တာလေစိတ်လိုက်မှန်မှန်လို့ပဲနဲ့အဲ့ဒီစိတ်ကိုချုပ်ထိန်ပြီးတော့မှအသိပညာနဲ့ဆင်ញင်းပြီးလှုပ်လို့ အကျိုးရတာလေကို့ဘဝမှာပဲကိုပြန်စဉ်းစားကြည့်လို့ရှင် တွေ့ပါလေမဟုတ်ဘူးလားဒီတော့စိတ်ကိုထိချုပ်ပြီးတော့တတိတံမဉာဏ်နဲ့ရှင်ပေးဖို့လိုတယ်ဒီလိုမဟုတ်လားအရာရာမှာနော်အပြောအလုပ်အကြံတွေ့ မြင်နိုင်ခဲ့စွာသိမ့်မွေးလာ၍သူကြလိုရာကြတတ်ပါသည်ပမာမြောင်နိုင်စိတ်ဆင်းရိုင်ကိုထူတိုင်ဖြေချွတ်စင်ကိုထူကနေပြီးချွတ်လိုက်ပြီသွားညံမသွားဘူးလားအဲစိတ်ကိုလည်းတတိနဲ့မချုပ်မထိန်ဘူးလွတ်ထားလိုက်ပြီသူလည်းပဲသွားညံသွားရောဟုတ်တယ်မဟုတ်လား ထူတိုင်ဖြေချွတ်ထင်တိုင်းလွတ်၍မကုမထိန်ညွတ်တိုင်းရင်ကအေငိမ်ချမ်းသာမရပါပဲပူပြာစင်ကဲလွန်စင်ရဲ့သည်မိုင်မဲသူတို့လမ်းစဉ်သည်လူမိုက်လမ်းစဉ်လူမိုက်လမ်းစဉ်ဆိုတာဘယ်လိုလဲစိတ်ကိုလွတ်ထားတာဟုတ်လားပညာရှိလမ်းစဉ်ကတော့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 ထင်နိုင်လို့၍မကောမထိန်ညွတ်တိုင်းရင်ကအေငိမ်ချမ်းသာမရပါပဲဥပယဆင်ကဲလွန်ဆင်းရဲ့သည်မိုင်မဲသူ နိုင်ခဲ့စွာရှင်နိုင်ခဲ့စွာသိမ်မွေ့လာ၍သိမ်မွေ့လာ၍သူကြလိုရာသူကြလိုရာကြတတ်ပါသည်ကြတတ်ပါသည်ပမာမြောင်၌ပမာမြောင်၌စိတ်ဆင်ရိုင်းကိုစိတ်ဆင်ရိုင်းကိုထူတိုင်ဖြေချွတ်ထူတိုင်ဖြေချွတ်ထင်နိုင်လွတ်၍ထင်နိုင်လွတ်၍ မကုမထိတ်မကုမထိတ်ညွတ်တိုင်းရင်ကညွတ်တိုင်းရင်ကညွတ်တိုင်းရင်ကဆိုတာစိတ်ညွတ်ရာကိုရောနှုတ်ရောပါပြီးပြောဆိုပြုမှုတာဟုတ်ကဲ့လားမကောမထိန်မကောမထိန်ညွတ်တိုင်းရင်ကညွတ်တိုင်းရင်ကအေးငြိမ်ချမ်းသာအေးငြိမ်ချမ်းသာမရပါပဲမရပါ ဘူပြာစင်ကဲဘူပြာစင်ကဲလွန်စင်ရဲ့သည်လွန်စင်ရဲ့သည်မိုင်မဲသူတို့လမ်းစဉ်သည်မိုင်မဲသူတို့လမ်းစဉ်သည်ကဲမြေချမ်း ရားစကားတော်နဲ့ဆုံးမတဲ့အဲ့ဒီအဓိပ္ပာယ်ရှိတဲ့စကားကသူဒုဒတံသူနိပုဏံသတ္ထကာမနိပါတိနံစိတ်တံရတိဒမေတာဝီစိတ်တံဂုဏ္ဍဒုက္ခဝဟံအဲ့ဒါပြောချင်တာကတော့မြတ်စွာဘုရားတရားတော်တွေကလောကီရေလောကုတ္တရာရေအကုန်ပြည့်စုံတဲ့အဆုံးအမတွေအဲ့ဒါတွေကိုကိုက နားလည်အောင်လေ့လာဖို့နာယူဖို့သင်ကြားဖို့ဒါပဲလိုတယ်အဲ့ဒါလို့ဆိုလို့ရှိရင်တော့ဘာဟုတ်သစ္စာခေါ်တဲ့အကြအမြင်ဘဟုတုတ္တနဲ့ပြည့်စုံပြီဖြစ်တဲ့ပြည့်စုံတဲ့လောက်ပြည့်စုံပြီဖြစ်တဲ့အတွက်အမှားအမှန်ကိုဆုံးဖြတ်တဲ့အခါမှာအမှန်နဲ့နှိစပ်လို့ရများတယ်ဟောဒီလိုဆိုရင်ချမ်းသာမယ်ဒီတော့အဲ့ဒါလို့စိတ်ထဲမှာ မကောင်းတဲ့စိတ်တွေဖြစ်နေပြီလောဘစိတ်ဒေါသစိတ်မောဟစိတ်မာနစိတ်မနာလိုတဲ့အိတ်ဓာစိတ်မမြတ်တို့တို့တဲ့မစ္စရိယစိတ်သူတို့ဘာဒီဝနေနာအောင်ပြောခြင်းနဲ့စိတ်သူတို့ဘာကိုယ်စိတ်သိအောင်လုပ်ခြင်းနဲ့စိတ်အဲ့ဒီစိတ်တွေဖြစ်လာပြီဆိုလို့ရှိရင်တော့ဒီစိတ်တွေကိုဖြူစင်အောင်ကောင်းတဲ့စိတ်ဖြစ်အောင်ပြောင်းပြရမယ် လူများမှာရုပ်ဆင်းအင်္ဂါကိုပြုပြင်လို့မရဘူးလားရတယ်ရုပ်ဆင်းအင်္ဂါပြုပြင်လို့ရတယ်အဲဘယ်မှာဘုဝိထင်ရလဲဆိုအမျိုးသမီးတွေကြတော့ဘိုးထင်ကြတော့ဩဟုတ်လားမဲမောင်နဲ့နေတဲ့သဘင်ကိုအဲ့ဒါဟိုหนีချိတ်ပြီးတော့ကောက်ကွေးသွားအောင်သူတို့လုပ်လို့ရတယ်မရဘူးလားဘယ်သွားလို့ ဟမ်ငရဲသွားခန္ဓာပေါ့မဟုတ်လားအစဉ်လာငရဲသွားခန္ဓာဟုတ်လားခေါင်းပေါ်မှာပုံဆောင်ကြီးအိုလိုက်တော့အဲ့ဒါတကောင်လုံးပူတာပေါ့အဲ့ဒါအစဉ်လာငရဲခန္ဓာမဟုတ်ဘူးလားခြားကြပါစို့ဘာပဲဖြစ်ဖြစ်ရုပ်ဟာပြုပြင်လို့ရတယ်ဒါပြင်စိတ်ကပြုပြင်မရဘူးလားရတယ်ဒီလည်းပြုပြင်လို့ရတယ် ဒါကြောင့်မြတ်စွာဘုရားရုပ်ပြုပြင်လို့ရတယ်လို့စိတ်လည်းပြုပြင်လို့ရတဲ့အတွက်တဲ့ကိုယ်စိတ်ကလေးအယုတ်မဆိုးကြပါစေနဲ့တဲ့စိတ်ကောင်းစိတ်များစိတ်လှလေးပြည့်အောင်ပြုပြင်ကြပါတဲ့အဲ့ဒါလို့ဆိုရင်ချမ်းသာမှုကြီးပဲဟုတ်ပါမလားဟုတ်ပါလေ့ကျင့်ယူရင်ရတယ်နော်အလေ့ကျင့်မယ်အလေးကျင့်လည်းလိုတယ်ဘௌဒ္ဓတလည်းလိုတယ်လမ်းညွန်လည်းလိုတယ်ပေါ့ တန်ရှင်းကြည်လင်ကြေးမုံပြင်ဝဲသင့်တွင်ရူပလှမလာကိုနေညာမရွေကြည်စစ်စေ၍ရင်ချေမဲ့ပြောင်းဝေချံပေါင်းနှင့်ညင်းပြောင်းတင်တိခုအကျိတ်ကိုစေသိပ်ပဲရှာပမာလာတို့မြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြေးမုံပြင်ဝဲ သင်သွင်းမနာစိတ်အလှကိုမနာဆိုတာစိတ်သင်သွင်းမနာစိတ်အလှကိုနေညာမရွေတင်စစ်စေးတော့ညစ်ကြေးကိလေတွေ့ခဲ့ပြီတော့၆ထွေနီးပြည့်ပျောက်စေလွင့်မှမလက်မကြာသင်္ခါနာသည်ချမ်းသာဖုံးလိမ့်မှသွားသည်အဲ့ဒါသစိတ်တသုတ်ဆိုတဲ့ဒေသနာတော်မှာမြတ်စွာဘုရားကရုပ်ပြင်လို့ အဆင်ပြေတယ်လို့စိတ်လည်းပြင်လို့ရှိရင်အဆင်ပြေချိုးကြပြီးတော့လှလို့မလို့ချမ်းသာရပါတယ်ဒါကြောင့်စိတ်ပညာပါလို့မိတ်တယ်။ကဲတစ်ခေါက်လိုက်ဆိုကြည့်။တန်ရှင်ကြည်လင်တန်ရှင်ကြည်လင်ရေမုံပြင်ဝဲရေမုံပြင်ဝဲသင်သွင်းရူပသင်သွင်းရူပလှမလားကိုလှမလားကိုနေညာမရွေနေ ကြည်စစ်ဆေး၍ရင်ကျေးမဲ့ပြောင်းဝဲချံပေါင်းနေမြင်းပြောင်းတင်တိတ်ခုအကျိတ်ကိုစေသိမ့်ပဲရှာဗမာလာသူမြတ်ဖြာဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင် ရေမုံပြင်ဝဲရေမုံပြင်ဝဲသင့်သွင်းမနာသင့်သွင်းမနာစိတ်အလှလို့စိတ်အလှလို့နေညာမရွေနေညာမရွေတင်စစ်စေးလောတင်စစ်စေးလောညစ်ကြေကိလေညစ်ကြေကိလေတွေ့တဲ့ဘေးတော်တွေ့တဲ့ဘေးတော်ထောက်ထွေနီးဖြင့်ထောက်ထွေနီးဖြင့်ရောက်စေလွင့်မှရောက်စေ မလက်မကြာသင်္ခန္ဓာသည်ချမ်းသာကုံလိမ့်မှန်စွာသည်ညင်မဲနေတဲ့စိတ်ကိုဖြူအောင်ဆိုးနေတဲ့စိတ်ကိုကောင်းအောင် မကောင်းမဲရုံညံ့နေတဲ့စိတ်ကိုမြင့်မြတ်လာအောင်အဲ့ဒါလိုပြုပြင်လို့ဖြူစင်တဲ့စိတ်စိတ်ကောင်းစိတ်မြတ်ကလေးတွေမိမိသဏ္ဍာန်ဖြစ်နေပြီဆိုလို့ရှိရင်တော့ အဲ့ဒီစိတ်ကောင်းစိတ်မြတ်ကလေးတွေရှိနေတဲ့အတွက်ဖြူစင်တဲ့စိတ်ရှိနေတဲ့အတွက်လည်းချမ်းသာတယ်စိတ်ဖြူတဲ့အတွက်နှုတ်ကလည်းဖြူလိုက်မယ်အလုတ်ကလည်းဖြူလိုက်မယ်အပြစ်ကင်းတာပဲပြောအပြစ်ကင်းတာပဲလို့လိုက်မယ်ဒီလိုဆိုလို့ရှိရင်ဆိုကြဆင်းရဲကြမရဘူးကောင်းကျိုးချမ်းသာရရမှာပဲဒါကြောင့်မြတ်စွာဘုရားကသစိတ်တပရိယောဓမ္မနာမိမိစိတ်ကိုဖြူစင်အောင်ထားပါ စိတ်ဖြူစင်အောင်ထားလို့စိတ်ကောင်းစိတ်မဖြစ်ပြီဆိုလို့ရှိရင်မကောင်းမှုကုသမြလည်းမပြုလုပ်တော့ဘူးကောင်းမှုကုသမြလည်းတတ်နိုင်တယ်များပြည့်စုံအောင်စီမှုပြုလုပ်တော့မှာပဲဒီလိုဆိုရင်ချမ်းသာတယ်အဲ့ဒီစိတ်ကိုဖြူစင်အောင်စိတ်ကောင်းနှလုံးကောင်းဖြစ်အောင်မွေးမြူဖို့မြတ်စွာဘုရားနေပြတဲ့အထက်မှာတခုသောနေ့ကတော့မေတ္တာဘာဝနာပွားပါဘာလို့ရမှာလဲမေတ္တာဘာဝနာပွားတယ်ဆိုတာ မေတ္တာဆိုတာဟိတာကာရပုတိလက္ခဏာမေတ္တာမေတ္တာမေတ္တာဆိုဒီမှာဟိတာကာရပုတိလက္ခဏာတတ္တဝါတို့၏အကျိုးစီးပွားကိုလိုလားသောအခြင်းအရာဖြစ်ဖြစ်သောစိတ်ဖြစ်သောသဘောရှိ၏ဆိုလိုတာကတော့တတ္တဝါတွေရဲ့ကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်ဟာမေတ္တာစိတ်ဒါပဲမေတ္တာစိတ်ဆိုတာဘယ်လိုစိတ်လဲ ကောင်းကျိုးချမ်းသာလိုလားတဲ့စိတ်လောကမှာပြောနေတဲ့အမျိုးသမီးနဲ့အမျိုးသားချစ်တယ်လို့ပြောတဲ့မေတ္တာဟာအကျိုးစီးပွားလိုလားတာဟုတ်ပဲလားသူ့ဘို့လားကိုယ့်ဘို့လားကိုယ့်ဘို့မဟုတ်ဘူးလားဟုတ်ကဲ့လားမေတ္တာကတော့ဘယ်သူ့ဘို့လဲသူ့ဘို့ဟုတ်ကဲ့လားသူ့ဘို့အဲ့လောက်ကြောင့်ဟော ဒါကြောင့်မလို့မေတ္တာကသူ့ဖို့ဖြစ်တဲ့အတွက်ပဲမေတ္တာကမညှိတွယ်ဘူးသူ့ကိုချမ်းသာစေခြင်းနဲ့သို့သောသူ့ပေါ်မှာမညှိတွယ်ဘူးတခါအဲ့ဒါလိုမညှိတွယ်တဲ့အတွက်ပဲမေတ္တာကအေးမြတယ်မဟုတ်လားအေးမြရင်ချမ်းသာသလားဆင်းရဲသလားဟောအမျိုးသားအမျိုးသမီးဖြစ်တဲ့တဏှာအချစ်က ညှိတွေ့တယ်မညှိတွေ့ဘူးလားအဲညှိတွေ့တော့ပူလောင်တာပေါ့ပူလောင်တယ်ဆိုတာညှိတွေ့လို့ပူလောင်တာပူလောင်တယ်ဆိုတာဆင်းရဲတာလားချမ်းသာတာလားဆင်းရဲတာဒီတော့အဲ့ဒီမေတ္တာနဲ့တဏှာမေတ္တာကြီးနဲ့တဏှာကြီးပဲပြောကြပါစို့ဘာกว่าလဲမေတ္တာကြီးကမညှိတွေ့ဘူးအေးမြတယ်ချမ်းသာစေတယ်သူ့ကိုဟုတ်ကဲ့လား တဏှာจิตကညှိတွေ့တယ်ပူလောင်တယ်ဆင်းရဲစေတယ်ကိုယ်ကို selfish ဟုတ်လားအဲ့ဒီတော့ပူလောင်စေတဲ့တရားကကောင်းသလားအေးမြစေတဲ့တရားကကောင်းသလားအဲ့တော့အေးမြစေတဲ့တရားမိမိတဏ္ဍာမှာဖြစ်ပွားအောင်ဆင်ញံနှလုံးပြီးပြီးမိမိစိတ်ထဲမှာဖြစ်နေအောင်ပွားများမယ်ဆိုလို့ရှိရင်ဒီမေတ္တာစိတ်ဖြစ်တာနဲ့အများ မိမိဟာအေးမြမနေဘူးလားအဲအေးမြတယ်ချမ်းသာတယ်ငြိမ်းချမ်းတယ်ကြည်လင်တယ်အဲဒါလိုငြိမ်းချမ်းကြည်လင်အေးမြချမ်းသာတာဟာစိတ်ကောင်းလားစိတ်ဆိုးလားစိတ်ဖြူလားစိတ်မဲလားဘာနဲ့ဖြူအောင်လုပ်တော့မေတ္တာနဲ့ဖြူအောင်လုပ်တယ်အဲ့ဒီမေတ္တာစိတ်တ attva တွေချမ်းသာစေလိုတဲ့စိတ်ကောင်းစားစေလိုတဲ့စိတ် အကျိုးစီးပွားဖြစ်လို့တဲ့စိတ်ဖြစ်စေလို့တဲ့စိတ်မိမိတဏ္ဍာမှာတပွားပွားဖြစ်ပွားအောင်ဆင်ញံနှလုံးသွင်းပွားများတာကိုမေတ္တာဘာဝနာလို့ခေါ်တယ်။အလုံးသတ္တဝါတွေကျမ်းမာကြပါစေ၊ချမ်းသာကြပါစေ၊ကိုယ်ဆင်းရဲကင်းကြပါစေ၊စိတ်ဆင်းရဲကင်းကြပါစေ၊သတ္တအရာရာဆင်ပြေကြပါစေ နှုတ်ကလည်းအဲ့ဒါလိုယူစိတ်ကလည်းတတ္တဝါအာလုံးကြမှာချမ်းသာစေခြင်းပြီးတော့အစစအစဉ်ပြေစေခြင်းနဲ့မေတ္တာစိတ်မိမိတဏ္ဍာမှာထပ်ခါထပ်ခါဖြစ်ပေါ်အောင်တဘွားဘွားဖြစ်ပေါ်အောင်ထပ်ခါထပ်ခါခါဆင်ခြင်နှလုံးသွင်းရအာလုံးတတ္တဝါတွေကြမ်းမှကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေသာသာရာရာဆင်ပြေကြပါစေ အာလုံးတ attva တွေဘေးကင်းကြပါစေရံကင်းကြပါစေဆိုရင်မြင်ကင်းကြပါစေပူဆွေးခြင်းကင်းကြပါစေကြည်လင်ရွှင်မှန်ချမ်းမြေ့ကြပါစေအဲ့ဒါလို့ပွားလို့မိမိတဏ္ဍာမှာမေတ္တာစိတ်ဖြစ်ရဲ့မိမိစိတ်အားကြည်လင်တဲ့ငြိမ်းချမ်းတဲ့အေးမြတဲ့တည်ငြိမ်တဲ့ဒါကြောင့်မလို့မိမိရဲ့ရုပ်တွေလည်း ကြည်လင်ငြိမ်းချမ်းအေးမြချမ်းသာလာတယ်ဟုတ်ကဲ့လားအဲ့ဒါစိတ်ဖြူစင်အောင် လုပ်တဲ့ဤတဲ့မှာတနည်းပဲစိတ်ကောင်းစိတ်နဲ့ဖြစ်အောင်မွေးမြူတဲ့ဤစိတ်ကိုပြင်တဲ့ဤ gain ပါဇက်နဲ့ဘုန်းကြီးဆိုတဲ့အတိုင်းလိုက်ဆိုပြီးမေတ္တာပွားကြည့်ပါအာလုံးတတ္တဝါတွေအာလုံးတတ္တဝါတွေညံ့မာကြပါစေညံ့မာကြပါစေ ကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေစိတ်စင်ရဲ့ကင်းကြပါစေစိတ်စင်ရဲ့ကင်းကြပါစေသာသာရာရာသာသာရာရာစင်ပြေကြပါစေစင်ပြေကြပါစေကဲဆိုပါအလုံးအလုံးသတ္တဝါတွေ ထားအစသာအစဉ်ပြေစေလိုတဲ့စိတ်ထားကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းစေခြင်းနဲ့စိတ်ထားမိမိရဲ့စိတ်ထဲမှာတပွားပွားဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းပွားများတာနော်အဲဒါလိုပွားများတာဟာနည်းနည်းရှိတယ်တတ္တဝါအလုံးကိုချုံပြီးတော့ပွားတာရဲ့မိမိပွားလို့တဲ့တတ္တဝါတစုသမုံတတ္တဝါတူတယောက်ကိုပိုင်းခြားသတ်မှတ်ပြီးပွားတာရဲ့နှမျိုးရှိတယ် ဒါတည်းကကိုယ့်အမေကိုမေတ္တာမပွားခြင်းဘူးလားအဲကိုယ့်ဘေကိုပွားခြင်းနဲ့ကိုယ့်မိတ်ဆွေမေတ္တာပွားခြင်းနဲ့အဲလိုပိုင်းခြားသတ်မှတ်ပြီးတော့ပုဂ္ဂိုလ်တူတယောက်တစုဆိုင်ပြီးပိုင်းခြားသတ်မှတ်ပွားတာကိုအောဒိမေတ္တာလို့ခေါ်တယ်ပိုင်းခြားသတ်မှတ်မှုမရှိဘဲတတ္တဝါအားလုံးကိုချုပ်ပြီးပွားတာကအနောဒိမေတ္တာတတ္တဝါအားလုံးချုပ်ပြီးပွားတယ်ဆိုတာကပိုရွာချပုံပြည့်စိတ်ချင်းရဘိုးကစပြီးဝေလာငါကြီးစမြောင်းကြီးအထိအပဲ